ကျေးဇူးတော်ရှင်အေကမဟာပန္ဒိတမိုးကုတ်ဆရာတော်ဘုရားကြီးအမရပူရမြို့မင်္ဂလာရိပ်သာဓမ္မယုံကြီးပေါ်တွင်9ရက်တလ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သော သင်္ခါရတရားအနိစ္စပေါ်အောင်ကြည်ရန်တရားတော်သင်္ခါရတရားကိုနိစ္စခြင်းနေရင်ဒါဖြင့်ဒကာကျွယ်ဒကာတစ်တူဩနိဗ္ဗာန်ရကြံလို့ရှိရင်သင်္ခါရတရားကို အနိစ္စမြင်မှပဲရမှာပဲသင်္ခါရတရားကိုဘယ်လိုမြင်မှပါသင်္ခါရတရားကိုအနိစ္စမြင်မှရမယ်လို့ဆိုတာစောစောစီးစီးမှတ်ထားသင်္ခါရတရားကိုနိစ္စမြင်မှရမယ်အဲ့တော့ဟောနိဗ္ဗာန်ရဖို့အရေးဟာတကယ်ကြွယ် သင်္ခါရတွေကအနိစ္စခင်မရမယ်လို့သေချာဟောတာအဲ့ဒါအင်္ဂုတ္တပါဠိတော်မှာပါဠိလိုရွတ်နေလို့ရှိရင်ဒကာဓမ္မတွေဂျုံနဲ့နားမလည်မှာဆိုလို့မြန်မာလိုပြန်ပြောနော်သောဝတ္တဘိက္ခွေကိရှိသင်္ခါရနိစ္စတောပတ္တတောဝတ္တစင်စစ်သောထုပုဂ္ဂိုလ်သည်ကိရှိသင်္ခါရတစုံတစ်ခုသောသင်္ခါရတရားကိုနိစ္စတောနိစ္စအပြင်ပတ္တတော မြင်နေတဲ့ပုဂ္ဂိုလ်ဟာအနုလောမခန္ဓာသစ္စာလေးပါးကိုလျော်သောအနုလောမိကာယသစ္စာလေးပါးကိုလျော်သောခန္ဓာနှစ်သက်ခြင်းပညာနှင့်သံပါဏာကတော့ပြည့်စုံလိမ့်မည်ဝါသစ္စာလေးပါးသိလိမ့်မည်ဧတံခန္ဓာဤကြောင့်နတ်ဖြစ်မရှိဘူးကွာသင်္ခါရအိဋ္ဌချင်းနေလို့ရှိရင်နိဗ္ဗာန်ရလိမ့်မယ်လို့ဒါကြွယ်ကသစ်တို့ဘယ်တော့မှမယူ အဲ့ဒီသင်္ခါရတရားကိုအနိစ္စထင်မှလဲတဲ့သမတ္တနိတဆိုတဲ့သောတပတ္တိမေရမယ်သင်္ခါရတရားအနိစ္စမြင်မှသောတပတ္တိမေရသောတပတ္တိမေရမှသောတပန်ပုဂ္ဂိုလ်ကဖြစ်ရမယ်သောတပတ္တိမေသောတပတ္တိကိုမရဘဲနဲ့လဲတဂရိုင်းမဲ့တဂရိုင်းကိုအနာဂါမိမဲ့အနာဂိကိုရတ္တမဲ့ရတ္တကိုရလိမ့်မယ်လို့မအောင်မိနဲ့ သတ္တယပါဠိတော်အင်္ဂုတ္တပါဠိတော်မှာသေချာဟောပါတယ်ဒါပြန်ရှင်းပြုခွင့်ရတဲ့ဓမ္မတွေမှတ်ဖို့ရကဘယ်ရေးပါလိမ့်မလဲလို့ဆိုတာကောက်နှုတ်ချက်ချလိုက်တော့သင်္ခါရတရားအနိစ္စမြင်မှသစ္စာလေးပါးမြင်သင်္ခါရတရားကိုသစ္စာလေးပါးမြင်နိုင်မယ်တဲ့သစ္စာလေးပါးမြင်မှလည်းသောတပတ္တိမရမယ် သောတပရိမယမှာလည်းသောတပရိဖို့ဖြစ်မယ်ဓမ္မလည်းဓမ္မတွေကိုအောက်မကခြေခံပြီးတက်မှလည်းရန္တာဖြစ်မယ်ဆိုတော့ဒကာကျွယ်ဒကာသစ်တို့မှတ်เสียကဒီသင်ဘယ်သူလိုရင်းလဲဆိုတဲ့ဥစ္စာရှာဖို့အရေးကြီးလာပါတယ်မကြည့်ဘူးလားကြည့်ပါဘူးဩသင်္ခါရတရားအနိစ္စဖြစ်ဖို့အရေးကြီးပါလားသဘောကျသင်္ခါရတရားကို သင်္ခါရတရားအနိစ္စဖြစ်ဖို့ရည်ကြီးဆိုတော့ဩဒါဖြင့်သတ္တဗန္ဒရာကနာကံသိကျင်လို့ရှိရင်ဝါယန္တာဖြစ်ခြင်းဝါနိဗ္ဗာန်မျက်မှောက်ပြုခြင်းရလို့ရှိရဲ့ဒီပြန်လုပ်တဲ့သင်္ခါရတရားကိုအနိစ္စမြင်ဖို့ဟာတင့်နံပါအရေးကြီးတယ်ဆိုတော့ယနေ့လေးနဲ့ဆိုပြောသင်္ခါရတရားကို အနိစ္စမြင်လို့ရတဲ့နံပါတ်ရေးရှိတယ်လို့ဒကာကျွယ်ဒကာသစ်တို့မှတ်ဖို့သဘောပါကြဒီတရားဘယ်လိုမှတရားအလွန်ရေးရှိနေတယ်ဆိုတာဖြင့်ဒကာကျွယ်ဒကာသစ်တို့တင်ကွာအားလုံးခွင့်တဲ့ဒကာဓမ္မတွေအော်သင်္ခါရတရားအနိစ္စမမြင်ဘဲနဲ့ဘယ်နည်းနဲ့မှသောတာပန်သရဂအနာဂံန္တာဆိုတဲ့နိဗ္ဗာန်မြင်တဲ့ပုဂ္ဂိုလ်တော့မဖြစ်နိုင်ဘူးဆိုတာကိုဆုံးဖြတ်ချက်ချလိုက်တယ် ဒီတလုံးဟာဓမ္မတို့ကသေးသေးကွေးကွေးအဓိပ္ပာယ်နဲ့မယူပဲနဲ့ဒကာကျွဲကအော်ဒီတလုံးအရေးကြီးဆုံးပါလားဆိုတာကိုဒကာသစ်တို့ကယူရတာဒါလည်းသင်္ခါရတရားကိုအနိစ္စမမြင်ခဲ့တော့သစ္စာမမြင်နိုင်ဘူးသစ္စာမမြင်ခဲ့လို့ရှိရင်စက္ကုံဥဒ္ဒဘာရီညာနာဥဒ္ဒဘာရီအလောကဥဒ္ဒဘာရီဝိဇ္ဇာဥဒ္ဒဘာရီဆိုတော့ဘယ်တော့မှမဖြစ်ဘူးမှတ်လိုက်တော့ သောတာပန်မတည်နိုင်ဘူးပြောတာပါပဲဒါဖြင့်အာရုံတရားတစ်ပါးလုံးမှာမျိုးစုံလာကြတဲ့ဒကာဓမ္မတွေဘာရည်ကြည့်နေတယ်ဆိုတာဆရာဘုန်းကြီးထိုင်ကြဲကဘယ်လိုကျိုးစီးပွားဆောင်ပြီးဒီကလာဘာသိမှသာလဲဒီဒကာဓမ္မတွေကိုဘုန်းကြီးကလည်းကဲတင်ရရောက်ဒကာဓမ္မတွေလည်းကဲတင်မှုကိုလက်ခံရရောက်မယ်ဆိုတဲ့ဥစ္စာစဉ်းစားပါတော့ဘာရည်ကြည့်ပါလဲ သင်္ခါရတရားအနိစ္စမြင်ဖို့တစ်ချက်ဟာဖြင့်ဆရာဘုန်းကြီးကလည်းမမြင်မြင်အောင်ပြောရတယ်ခမည်းတော်ကလည်းမမြင်မြင်အောင်ရှုရတယ်နော်ဤနှစ်ချက်ညီလို့ရှိရင်ဖြင့်ဆရာတကာဒီနိဗ္ဗာန်သွားမဲ့လမ်းညွန်ကောင်းတဲ့နိဗ္ဗာန်လိုက်မဲ့နောက်လည်းကောင်းဖြစ်တော်တာပဲဒီပြာဘာမှအရေးမကြီးဘူးဒါသိနေကြီး သဘောပါကြ။ဟုတ်ပြီဒါဖြင့်တပည့်ရတော့ဗျာကဲတင်ဖို့ရာအကြောင်းနဲ့အချိန်နဲ့ဆိုက်ပါပြီ။အဲ့တော့သင်္ခါရတရားပြောပါလား။သင်္ခါရသိမှအနိစ္စသိမှာ။သင်္ခါရမသိရင်အနိစ္စမသိနိုင်တော့ဘုန်းကြီးတွေကဓမ္မတွေဩသင်္ခါရပြောရတော့မယ်။အဲ့ဒီသင်္ခါရကိုမှဆရာဘုန်းကြီးကဟောတာနေသင်္ခါရ ကာကြိုရကတိဓာသင်္ခါရဟောဒီတရားဟာအနိစ္စအဲ့ဒါခမဉာဏ်နဲ့မြန်ကြည့်ဒါမြန်ကြည့်ပြီးလို့ရှိရင်သစ္စာဟာသူကိုယ်ရင်ကသစ္စာဖြစ်ပြီးခမည်းတော်မဉဏ်ပေါ်အမှုထမ်းနိုင်မယ်သဘောကျဩဒါဖြင့်ပမညာရေးမဟုတ်ပါလားလွန်လွန်ကြီးတဲ့ရေးပါလားဆိုတာကကျွယ်တကတက်မှတ်မိပြီနိဗ္ဗာန်ရောက်ခြင်းလို့ရှိရင်ဖြင့်ဘာရေးကြီးဟောပါ သင်္ခါရကိုအနိစ္စမြင်အောင်ဆိုတော့အလွန်ရေးကြည့်အဲ့ဒီသင်္ခါရအနိစ္စမြင်အောင်ကိုစတော့မယ်ဆိုတာလေးနဲ့ဆိုပဲနားထောင်တော့။အဲဒီတရားဓမ္မသင်္ခါရတရားပြပါတော့မယ်။သင်္ခါရတရားပြတော့မယ်တရားဓမ္မတို့ သင်္ခါရတရားဆိုတာသူများပြုပြင်လို့ခေါ်တဲ့တရားသဘောကျလားသူများပြုပြင်လို့ခေါ်တဲ့တရားဘာတရားခေါ်ကြဥပမာလေးရှင်းပိုင်းကနည်းနည်းလေးပြောပြပါမယ်ဥပမာလေးရှင်းပိုင်းကနည်းနည်းပြောပြလိုက်တော့အခုခါမှာဒီမှာရှင်းမပဲတိတွေတဲပေါ်နော်ပဲတိတွေပေါ်တော့ဒီပဲတိတွေဟာရေရေကပြုပြင်လိုက်လို့ မြေရပဲစိကပြုပြန်လိုက်လို့ပဲပြီးဖြစ်မြေရရေပဲစိကပြုပြန်လိုက်တာ ਨੇ ဘာဖြစ်လဲဒါပြန်ပြုပြန်တဲ့တရားတွေကပြုပြန်လိုက်လို့ပဲပြီးဟာဖြစ်ပေါ်ပေါက်လာတော့ပဲပြီးဟာသင်္ခါရတရားမှန်ပါဗျာတပည့်ကြဒါပြန်ပြုပြန်လို့ပေါ်လာတဲ့တရားဘာတရားခေါ်ကြလဲတကယ်ကြည့်ရိပ်မိ ပြုပြင်လို့ပေါ်လာတဲ့တရားဘာတရားခေါ်ကြဩဒါဖြင့်နေရကြပါပြီပြုပြင်လို့ပေါ်တဲ့တရားဟုသည်ဖြင့်သင်္ခါရတရားတော့ဖြင့်တပည့်တို့ရိပ်မိပါပြီဘယ်ဟာမဆိုးလူလက်ကံစိတ်ဝဟာရကပြုပြင်လို့ပေါ်လာတာပဲသဘောကျလူယုံနိုင်တယ်ဘယ်လိုပြုပြင်လို့ပေါ်လာလဲ အဲယုတ်တရားမှာကံစိတ်ဝိဝါဒကပြုပြင်လို့ပေါ်လာတယ်ဆိုတာကလည်းဟောတာဖြင့်တို့တို့ခန္ဓာကြီးကဘာတရားပါလိမ့်မလဲလို့စဉ်းစားတော့ပြုပြင်လို့ပေါ်လာတဲ့တရားဖြစ်သောကြောင့်သူပဲထဲရောက်ပေါ်ပါလိမ့်။ဩဒါဖြင့်ဒုက္ခန္ဓာကြီးကဘာပါလိမ့်မလဲလို့ညာနဲ့စီစီဝေဖန်လိုက်တော့မှသင်္ခါရတရားကြီးပါလား။ပေါ်လာပြီနော်။သင်္ခါရတရားသိရပါလား။သိပါပါ ပြုပြန်လို့ပေါ်လာတဲ့တရားကိုဘာတရားခေါ်ရသင်္ခါရတရားလို့လေးစားစွာနဲ့မှတ်ထားတယ်နော်အဲ့ဒါခွင့်ကဘုရားကဟောလိုက်တာကတခုသောသင်္ခါရကိုကွာအနိစ္စမမြင်ခဲ့တော့သစ္စာမြင်တဲ့မဲ့ငါမရဘူးတခုသောသင်္ခါရကိုအနိစ္စမမြင်ခဲ့တော့ အဲသစ္စာလေးပါးသိတယ်မညာမရနိုင်ဘူးလို့တခါကျော်ဟောထားပြန်တော့အော်ဒါဖြင့်သင်္ခါရတရားမှမသိတဲ့ပုဂ္ဂိုလ်များမညာရဖို့ရဘယ်လိုပင်အပေါ့သူတောင်းများကိုလဲမောရုံမရှိမောရုံမရှိမယ်ဆိုတာဆုံးဖြတ်ချပါသင်္ခါရတရားတောင်မှမသိတော့သင်္ခါရတရားကမှအနိစ္စ ပြရမှာကိုသင်္ခါရတရားရမှာပါပြဒါဖြင့်သင်္ခါရတရားမှမသိသေးတဲ့ပုဂ္ဂိုလ်ဟာအနိစ္စသိကြံပါတယ်ဆိုတော့တက်မှမသိဘဲနဲ့နှစ်ကျော်တက်လို့ရမှာဟုတ်ပါဘူးသဘောပါကြဩဒါဖြင့်ဘုန်းကြီးတို့ဓမ္မတွေလက်ဥစ္စသင်္ခါရကိုသိဖို့အရေးကြီးပါရဲ့လားမှန်ပါဗျာဒီသင်္ခါရကမှနောက်အနိစ္စကိုသူကလမ်းညွှန်ပြမှာဟုတ်ပါဘူး ဒါကြောင့်သဗ္ဗေသင်္ခါရအနိစ္စလို့ဖရာရင်မစွန့်ကြဘူးဖရာရင်စွန့်ရသဗ္ဗေသင်္ခါရအနိစ္စသင်္ခါရတရားကောအနိစ္စလမ်းဆုံးပါတယ်သဗ္ဗေသင်္ခါရဒုက္ခအင်းသင်္ခါရတရားဒုက္ခလမ်းဆုံးပါတယ်ပြောဘူးလားသဗ္ဗေဓမ္မအနတ္တအလုံးစုံသောဓမ္မတွေအနတ္တလမ်းဆုံးရပါတယ်လို့ ဒီပါဠိတော်တွေထောက်ကြည့်တော့မှဩသင်္ခါရတရားမှမသိတဲ့ပုဂ္ဂိုလ်ကအနိစ္စသိဖို့ဒုက္ခသိဖို့အနတ္တသိဖို့ဘယ်တော့မှမဖြစ်ပါကလားပေါ်လာဘူးလားဘယ်တော့မှမဖြစ်ပေါ်နိုင်တော့ဘဲခကာရမှာသစ္စာသိတဲ့မဲ့ညာဆိုတာခန္ဓာကိုယ်ရဲ့ပေါ်ဖို့ရအကြောင်းနည်းနည်းမှမရှိဘူး ရှိပါအဲ့ဒီညာမမပေါ်လာလို့ရှိရင်ဒီညာပေါ်မှာဒိဋ္ဌိဝိသေသသီလပရပရမတ္တတွေတတ်တဲ့ပြေကြလားပယ်လေးပါးတခါပြရမှာဒီမညာမပေါ်ပဲနဲ့ပယ်ကပိတ်ပါမလားအပယ်ကမှမပိတ်ခဲ့တယ်ရှိတော့တဲ့ဒကာဓမ္မတို့တဏ္ဍာမရောက်ရဘုရားမှာအပယ်သွားစေတဲ့မျိုးစေ့တွေသုံးလို့သွန်လို့သွားလိမ့်မှာမဟုတ်တော့ဘူးအနုတ္တရသဘောနဲ့ အမြဲတမ်းရှိနေနိုင်မယ်လို့ဆုံးဖြတ်ချက်ချပါဘုရားဘလောက်ရေးကြီးတယ်ဆိုတာကကျွေရေးမိနော်ဒါကြောင့်ဘုန်းကြီးကယနေ့ရေးတကြီးပဲကဓမ္မတွေကိုသိပို့ဆောင်ပေးနေတယ်ဆိုတာခင်ဗျားတို့ကလမ်းမှန်ပဲလမ်းလုံးပဲလမ်းပြောင်းပဲဆိုပြီးကလာညံကွက်ကွက်နဲ့ခင်ဗျားတို့ညံညာလို့လို့လေပါညံကွက်ကွက်နဲ့ညံညာလို့လို့ပါလို့ဒကာတိဒကာကျွဲတို့တိုက်တွန်းတာက ခင်ဗျားတို့ရထားတာကဘာတရားကြီးအနိစ္စလမ်းဆုံးသွားလို့နောက်သင်္ခါရမပေါ်ရင်ခင်ဗျားတို့သုတ်တန်ရောက်ပါပြီသဘောကျသင်္ခါရတရားဖြစ်သွားသင်္ခါရတရားဆိုတော့ဘယ်လမ်းဆုံးလဲကဲနောက်သင်္ခါရမလာဘူးဆိုတော့သုတ်တန်ရောက်မှာကိုဧကံမြန်တကယ်မြန်ပြီးဒီကလာကသူဓမ္မသဘောကိုကဒီတိုင်းဖြစ်နေတော့ဩသင်္ခါရတရားအနိစ္စလမ်းဆုံးတော့တို့ကလည်း သင်္ခါရအနိစ္စကြီးပါကလားအချိန်ဆိုင်လို့မရတဲ့ခန္ဓာပါကလားပေါ်လာလေဘူးလားအချိန်ဆိုင်လို့ရကြအဲ့ဒါတရားဓမ္မတွေကမသိတော့နဲ့ပြန်ပါလို့မတဘက်ကပဲသွားမယ်တဘက်ကကြလို့ရင်ခொနဲ့ကကြတော့ဘယ်လိုပြန်လာပြီဘယ်လိုစီစဉ်မယ်ဘယ်လိုလုပ်မယ်ဘယ်လိုကိုင်မင်းနဲ့တကယ်ကျစိတ်ကူးတွေကဒီလိုပါလားစိတ်ကူးတွေကဒီလိုဖြစ်ပြီးဒီကလာနေတော့ ဘယ်နဲ့ကြောင့်ဒီစိတ်ကူးရှိပါလိမ့်မလဲလို့မေးဖို့မလိုဘူးလေ။ဒါတော့သင်္ခါရနဲ့အနိစ္စကိုသူ့နာနဲ့မြင်ကိုမမြင်လို့စိတ်ကူးရှိပဲ။သဘောကျ။သင်္ခါရဆရာအနိစ္စအခုသင်္ခါရခဏနေအနိစ္စအခုပေါ်လာတာကသင်္ခါရခဏနေတော့နောက်သင်္ခါရနဲ့အနိစ္စကြားထဲမှာဘာများခြားသေးကြုံလို့ဒကာဓမ္မတွေကမေးဖို့လိုလား။ဒကာဓမ္မတို့ အဖြစ်ဟာသင်္ခါရအပြည့်ဟာအနိစ္စပဲမချားပါဘူးတပည့်ကြနောက်ဖြစ်မလာရင်လည်းခင်ဗျားတို့ဒီအိဋ္ဌနဲ့ပဲသုတ်တံပို့ရသဘောပါဒါဖြင့်စိတ်ကူးရှည်ဓမ္မများအတွက်ကသတ္တရဒိဋ္ဌိကိုခေါ်တယ်စိတ်ကူးရှည်ဓမ္မများအတွက်တခါကြည့်ရှင်းမလားဘုရားရမှာခင်ဗျားကနေပြီးဒီကလာ သင်္နေနဲ့ကြီးကျယ်ကျယ်ကြီးလှုပ်လိုက်ဦးမဟာဆိုတာဘာဒိဋ္ဌိဆိုမြတ်နောက်ခြေပေါ်လာမှတက္ကသတ္တုကလည်းအင်းကိုယ့်ရဲ့ကံတွေဖြေမင်းကြီးလှုပ်လိုက်ဦးမဟာလို့ဆိုတာကိုသောကရာဒိဋ္ဌိဒါပြန်ဆိုဒီသောကရာဒိဋ္ဌိကဘယ်ကလာတာပါလိမ့်မလဲအမေးထုတ်ဖို့လိုလားမှန်ပါဗျာအင်းဘယ်နဲ့ကြောင့်ဒီသောကရာဒိဋ္ဌိတွေဓမ္မတွေသန္တာကိန်းအောင်ပြီးဒီကရာအပယ်ချမဲ့ မိစ္ဆာဒိဋ္ဌိဆိုတဲ့သတ္တရာဒိဋ္ဌိအောင်းပါလိမ့်မလဲလို့ဒကာကျွဲတို့ဒကာတက်တို့မေးဖို့မလိုလားမလိုပါဘူး။ခုနကတည်းကလက်ကင်ထားတယ်။သင်္ခါရကိုအနိစ္စမမြင်လို့စိတ်ကူးရှည်တာဗျာ။မှန်ပါဗျာ။သဘောကျပါတော့ပါစိတ်ကူးရှည်တော့ဗာရိဋ္ဌိဖြစ်သွား။ဩဒကာကျွဲစိတ်ကူးရှည်တဲ့ဥစ္စာငါစိတ်ကူးရှည်လို့ တော်တော်နေရာကြတယ်တော့အောင်းမိတယ်အပိတ္တတာဒိဋ္ဌိကအာပိနေတာကိုမှန်ပါဗျာဘယ်သူကအာပိနေလဲရှင်းကြမှန်ပါဗျာဒါကြွယ်ကြောက်ရကောင်းခင်ဗျားတို့ကတော့စိတ်ကူးရှိပြီးဒီကရနှစ်ပြန်ပါဖြစ်တော့မလို့လို့တစ်ပတ်ပါဖြစ်တော့မလို့နှစ်ပြန်တစ်ပတ်တကယ်ပြန်ကုန်နိုင်ပါဘူးကုန်နိုင်လေအဲ့ဒါဒီစိတ်ကူးရှိကြီးရဒကာဓမ္မတို့ဘာမမြင်လို့ပါလိမ့်မလို့မှန်ပါ အဲသင်္ကာရအနိစ္စပဲလို့ဉာဏ်နဲ့မှဖြတ်ခနဲ့ဖြတ်ခတဲ့ဖြစ်တာသင်္ကာရပြတ်တာအနိစ္စဆိုရတဲ့ကိုဒကာဓမ္မတွေကဉာဏ်နဲ့မှမကြည့်တော့ကိုယ့်အသေးကိုမမြင်ဘူးဘယ်လိုဆိုကြပါကိုယ့်အသေးကိုမမြင်လို့ရှိရင်မသေးဘူးဟာဆိုပြီးဒီကရကကျွဲလို့ဒကာတစ်တုကရှင်းနေဘ누구ကအညွန့်ပေါက်ပြီးဘ누구ကအတက်ထွက်ဦးတော့မယ်ဆိုတဲ့ဥစ္စာတွေလှမ်းပြီးနေဝေါမြသာနေလိုက်သေးဘူး ဘာဖြစ်နေတာတုံးလို့မေးတော့ဒိဋ္ဌိရဗျာဒါကြောင့်သောမနတသကတံဒိဋ္ဌိကသံယုတ်တံဖြစ်ဘောနဲ့ပါလိုက်သေးတယ်ဒိဋ္ဌိပဲပါလိုက်သေးတယ်ရှင်းမလားဒါဆိုဒီလိုများတစ်ခါတည်းစိတ်ကူးလေးနဲ့တယောက်တည်းတော့ကျုံတဲ့အခါပါသေးတယ် အင်းပေါင်းလသသရတံဒိဋ္ဌိကသံယုတ်တံဆိုတာမကြိုက်သေးဘူးလားခင်ဗျားတို့ကစာရဲတာသိတာကိုပြုံးတော့ဒါဟုတ်ထင်ပါဘူးလို့အောက်မေ့နေသေးတယ်အခုတော့ကိုပြုံးတာရိမ့်မိကြပါတယ်ဘုရားသောမနသနဲ့ဒိဋ္ဌိတဲ့သောမနသသကတံသောမနဝမ်းမြောက်ခြင်းနဲ့တကွဖြစ်တော့ဒိဋ္ဌိကသံယုတ်တံမိစ္ဆာဒိဋ္ဌိနဲ့ရှင်ပြီးပြုံးတာကွာရှင်းမလားဒါဖြင့်ဒိဋ္ဌိပြုံးပေါ့ဗျာဒါကြပါပြုံးမှာဒိဋ္ဌိပြုံးပါဗျာ ပြုံးမှပြုံးမိသေးလားခွာကြကုန်တာမဟုတ်ဟိုခရိယံပြုံးတာကတစ်မျိုးခမည်းတော်ပြုံးတာကတစ်မျိုးခရိယံပြုံးတာကဒကာဓမ္မတွေဖန်ခြင်းပြီးဒီကလာထားတယ်ဆိုပြီးဒီကလာသူတို့လဲသတ္တရဒိဋ္ဌိအကြီးစားတဲ့ပြုံးတယ်ခင်ဗျားတို့ကသတ္တရဒိဋ္ဌိအငယ်စားနဲ့ပြုံးတယ်ဒါပဲกว่าလေဒါကြောင့်ဘုန်းကြီးတို့ဒကာဓမ္မတွေသနာပါတယ် သနာပါတယ်ဘာဖြစ်လို့သနာရုံဆိုတော့အော်သူ့ပြုံးဟာကမဲ့ရမယ်ပြုံးပါလားသဘောပါကြသူ့ပြုံးမှာပါပါလိမ့်သူဒိဋ္ဌိနဲ့နေတဲ့ပုဂ္ဂိုလ်ကငါအပယ်မသွားဘူးလို့ဘယ်တော့မှမဟုတ်ဘူးဆိုတဲ့ပါဠိတော်ကရှိသေးတယ်ဒိဋ္ဌိရှိနေတဲ့ပုဂ္ဂိုလ်ကကအပယ်ဘယ်တော့မှမသွားဘူးလို့ငါဖះလည်းမဟုတ်ဘူးရှေးဖះလည်းမဟုတ်ဘူးနောက်ဖះတွေလည်းဟောလိုက်နေမဟုတ်ဘူး ဘောကျဒါကြောင့်တော့လေးလေးနဲ့နဲ့မသိတော့လေဒကာကျော်တို့ဒကာသစ်တို့ကနဲ့ပြန်အတွက်တော့နေရာကြာကောင်းပါရဲ့ဆိုပြုံးလိုက်တပည့်အတွက်တော့နေရာကြာကောင်းပါရဲ့ဆိုပြုံးလိုက်အာဒီနဲ့နေရာမကျနောက်နေ့ကျတော့ကိုယ်ပေါင်းဖော်နဲ့ကိုယ်အသင်းနဲ့ဆိုလို့ရှိရင်ဖြင့်ကိုယ်ဆိုရတယ်ဆိုလို့ရှိရင်ဟန်ကြာကောင်းပါသေးရဲ့ဆိုပြီးပြုံးလိုက်သိတော့မနေကြဘူးလားဘာပြုံးနေပါလဲတော့ဒိဋ္ဌိပြုံးနေပါလား ပြုံနိုင်ပြုံနိုင်ဒေဝမျက်ဆောင်ထိုးတာမှတ်ပါတပည့်ကြပြုံတိုင်းပြုံတိုင်းအဲ့ဒါပြုံးလို့ရှိရင်ဒါဒေဝမျက်ဆောင်ထိုးတာဒိဋ္ဌိနဲ့ပြုံးတာတတ်တယ်နဲ့ပြန်ပါဖြစ်တော့မယ်တပည့်ပါဖြစ်တော့မယ်ဆိုတဲ့သူသတ္တရာရိဟိနဲ့ပြုံးသတ္တရာရိဟိရဲ့သောမနာတန်တဲ့ရှင်တဲ့သတ္တရာရိဟိသဘောပါကြဒါကြဲဒီလိုစစ်စစ်မြင်မြင်အမှန်ကို တကယ်တော့ပြိစ္ဆာသမုပ္ပါအစစ်နဲ့အခုပေါ်လာတဲ့သောမနတဝေဒနာနဲ့သောမနတဝေဒနာပြစ်เสียတဏှာနဲ့ဟောလိုက်တော့သောမနတကပြုံးတာဟုတ်လားအဲ့ဒီသောမနတဝေဒနာပြစ်เสียတဏှာမလားတဏှာပြစ်เสียဥပါဒံဆိုတော့ရှေ့အခြေကြီးမမျောဘူးလားမျောတာဥပါဒံပဲဆွဲနေတာကဲရိပ်မိကြဩဝန်တဲ့ပြိစ္ဆာသမုပ္ပါကဤတိုင်းပါလားဆိုတာပေါ်လာအဲ့ဒါကြောင့်ခွင်းကြီးဓမ္မတွေကို ဩတခုသောသင်္ခါရကိုအနိစ္စမှာမမြင်လို့ရှိရင်ဖြင့်တပြုံးနဲ့ပြုံးနေဦးမှာမဲ့ခြင်းနဲ့ဓမ္မရမဲ့နေဦးမှာပါငါမှဖြစ်ရလေခြင်းငါမှဖြစ်ရလေခြင်းဆိုတော့အတ္တရိဋ္ဌိနဲ့ကလည်းဓမ္မရမဲ့နေတာပဲခொနကသတ္တရရိဋ္ဌိနဲ့ကြတော့တပြုံးနဲ့ပြုံးကြောက်စရာကောင်းလားကြီးလားညာနာနဲ့ထောင်ပါနော် ဘာနဲ့ထောင်ပြငါမှဖြစ်ရလေခြင်းဆိုတော့အတ္တဒိဋ္ဌိနဲ့သူနေတာငါမှဖြစ်ရလေခြင်းမဲ့ဒုက္ခရင်ထုခါတွေကတော့နော်ဒါကဘာဒိဋ္ဌိနဲ့ခေါင်းကဇီဝတိုးတက်မှုကိုရှေ့လှမ်းပြီးဒီကရသာလူသားမြောက်သမီးလူသားမြောက်ပြီးဘုပ္ပစီလေးတွေဈေးတွေတက်လာလို့ဈေးတွေနဲ့ဆွဲပြီးစောင့်မြန်နေလိုက်တဲ့အချိန်ကျတော့ပြုံးမြန်နေလိုက်လေဒါကဘာပြုံးပါလဲ ဒိဋ္ဌိပြုံးပဲတဲ့သူကသတ္တရဒိဋ္ဌိပြုံးခေါင်းကအတ္တဒိဋ္ဌိကမဲ့သတ္တရဒိဋ္ဌိကအမလေးခင်ဗျားလည်းဒီပြင်ဗာများရှိသေးတယ်ဒါကြွယ်ဩအိမ်နေဗာများလုံနေကြတော့ဩဒီအပြုံးမဲ့စခင်းနေတာပဲရှင်းမလားဘာစများခင်းနေဒါဖြင့်အိမ်ပြေရနေတဲ့ချိန်ပါမဖြစ်မဟုတ် ဒိဋ္ဌိလက်စားရဒိဋ္ဌိကျိုးဆွဲရခံနေရတာဒါကြောင့်ဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်သူတယောက်ဘယ်တော့သောတာပန်ဒီတော့ဘယ်တော့ဘယ်တကားပိတ်ပြီးကြလားဘယ်တော့နိဗ္ဗာန်ရောက်လေပါလို့ငါဘုရားလည်းမဟောဘူးကွာရှိကဘုရားတွေလည်းမဟောဘူးဘုရားကြီးတဲ့သဘောကြဒါကသက်ကော ခိုင်းဒါဖြင့်ဒကာဓမ္မတို့အလုတ်တရားမရှိရင်ဖြင့်ခမရတို့ကိုကျိုးနေအခက်ကြီးခက်ပေါ်လို့ဆုံးဖြတ်ချက်ချပါအလုတ်တရားမှာပဲသင်္ခါရကိုအနိစ္စနဲ့ခမရတို့ရှုပြတော့မယ်ရှုပြတော့မှဩမခိုင်ပါလားဆိုတဲ့တတ္တရဒိဋ္ဌိကိုပြုတ်တော်ဘူးဩငါမဟုတ်လို့ပြက်တာပါလားဆိုတဲ့အတ္တဒိဋ္ဌိကိုပြုတ်ပါပါဒီညာလာရမယ်ဒီညာလာရင်တော့သစ္စာမြင်ပါလိမ့်မယ် ထိုကဲ့သို့သစ္စာမြင်တော့သတ္တဗန္တိသရကနာကယန္တာဖြစ်ဩဒါဖြင့်ယနေ့တရားမှာစကားမများပါဘူးတရားဓမ္မတို့သင်္ခါရတရားအနိစ္စမြင်မှပဲနေရကြတော့မယ်ဆုံးဖြတ်ချက်ကြကြမလားဘယ်လိုကြပါလဲကဲတရားဓမ္မတို့လေးစားစွာနဲ့တရားကျွဲသမဉ္ဇနဲ့သမဉ္ဇနာနဲ့ထောင်းကိုမထောင်းနဲ့ အလွန်လွန်ရေးကြီးနေပါဘောလားတို့တသံတရားလုံးဟာသင်္ခါရတရားအပေါ်၌အနိစ္စဆိုတာညာမမသက်ဘူးတဲ့အတွက်အပေလေးပါအိမ်လုံးနေခဲ့ရတာဒီသတိပါလားမှန်ပါဗျာပေါ်တယ်ဘူးလားပေါ်ပါဗျာဒါကြောင့်သတ္တရောဘာယတကကေယသတိတာအပါယပဲလေးပုံလို့တကကေယသတိတာတရားနာတဲ့ပုဂ္ဂိုလ်တို့အမြဲနေရအင်္ဂေဟာကြီးပါပြီခေါ်လိုက်ဒီဒိဋ္ဌိဒိဋ္ဌိဒီအပြုံးမှန်တဲ့ချိန်ကုန်နေတာဟုတ်လား ပြုံးတာကသတ္တရာတွေမဲ့တာကအတ္တတွေငါမှပြရသေးတယ်ဆိုရင်မဲ့တာပဲဟုတ်ဘူးလားဒုညာနာကတော့ကိုစီပါရဲ့ကြည့်ပြီးနှစ်ပြင်ပါဖြစ်တော့လို့တစ်ဖက်ပါဖြစ်တော့မလို့အဲ့ဒါပါပါလေကဲတော့ပြန်ခင်ဗျားတို့နဲ့အိမ်မှာပါတဲ့အချိန်ကုန်ကြတော့မဲတော့တကယ်ကျွဲရှင်းရှင်းမှုသားပါပဲနဲ့ဖြေစမ်းပါလားဒီနှလုံးရှိ ပြုံးနဲ့အမဲ့ပဲရှိတယ်ဒကာဓမ္မတို့အပြုံးကပါရိတ်ဒီအမဲ့ကဒါပဲရှိတယ်ခင်ဗျားတို့ဒါဒီဆရာကောင်းနဲ့တွေ့လို့ဩတို့ပြုံးတာကထေဥမြေဆောင်ထိုးတာပါတို့မဲ့တာကလည်းမျက်ဆောင်ထိုးတာကနှုတ်ဆက်ထားပြီးပြီလက်မထိုးထားပြီးတွားရင်ကြံတော့တယ်သေတော့သဘောပါလားကဲဒါကကျပြုမှုမဲ့ပုဂ္ဂိုလ်မလွယ်ဘူးကြာ လွယ်ပါတချို့ဓမ္မတွေအပြုံးလွယ်မဲ့လွယ်တွေကတော်များများဘူးလားပြုံးတော့ပါတဲ့မဲ့တော့ပါတဲ့ဘယ်ဟာကောင်းသေးတုံးပြဒါခင်ဗျားတို့ကအကုသိုလ်ဖြစ်တယ်လို့ယူဖို့မယူဘူးကိုပ္ပဇာနဲ့ကိုကိုပြုံးတာဘုရုပ္ပဇာပြုံးလို့ဘုရုမကြိုက်လို့ပါလဲတေတေအာမလေးခင်ဗျားတို့ကဒီတိုင်းကများလာသေးတယ်ဟုတ်လား ကိုเจ้าကိုမဲ့တဲ့ဥစ္စာပဲမရှင်းနိုင်ပါဘူးဒီလိုလာပြလိုက်တာကိုเจ้าကဆိုတော့ကိုမဲ့တဲ့ဥစ္စာဘယ်သူမှမရှင်းနိုင်ဘူးအရှင်းနောက်ထားလိုက်တယ်နောက်မှဘာဖြစ်ဖြစ်အခုတော့ပြန်ကိုယ်စိတ်ကိုမနိုင်ဘူးခုံဆင်းမဲ့ပြောလိုက်တာရိပ်မိဗလားဘယ်ဟုတ်ခုံဆင်းမဲ့လို့ပြောလိုက်တယ်တကယ်ဆိုဒီသွားသဘောကျအဲ့တော့အယံမပြုံးလိုက်ပါနဲ့လို့ဒီဒကာဓမ္မတွေသတိပြလိုက်ပါလေအယံလည်းမမဲ့လိုက်ပါနဲ့ ယုံနာနဲ့မဲ့တာဟူသည်အရာကြီးပဲလို့ဆုံးဖြတ်ချက်ချပါဘာမမြင်လို့ပါလိမ့်ဗျာသင်္ခါရအနိစ္စမမြင်လို့ခုခေါက်လဲပေါက်ပြန်နှစ်ခုပေါ်လာတာဒါခင်ဗျားတို့အမတန်ရင်းနှီးတဲ့ဆရာမို့ဒါတော့နည်းနည်းနည်းပြောတာမျက်မှောက်လို့ရှင်ခင်ဗျားတို့ကပြုံးတာဘာဖြစ်ဖြစ်ဆိုတော့ဘုရားခိုးတာမှတ်လို့ဒီလိုပြောချင်ပြောနေတာ မဲ့တာဘာပြစ်စီလို့ကိုယ့်ဟာကိုယ်စိတ်မကောင်းလို့ကိုမဲ့တာပဲဥစ္စာပဲဘယ်သူဝန်တာလို့လဲသိပြီပေါ့ကိုမသိမခံနိုင်မဲ့တာပေါ့ဒီလိုလုပ်ပြတာခင်ဗျားတို့ကသိခက်ပါလားတခါကျွဲရဘေးကလေးတွေကလူမသိစီပါနဲ့ဟိုသိသိဒီလိုလုပ်ထားတယ်တခါဒေဝခုံစင်းတာကိုတာမပုဂ္ဂိုလ်ကတားတာတော့မှတခါကျွဲတဲ့လူတွေကကျင်납ကြလားကျင်납ပါဘူးဒါတော့ဆိုနေတာ ဒိဋ္ဌိကလာတယ်လို့ဘယ်သူမှမရိပ်ဘူးအဲ့ဒါဘာမမြင်တော့ပါလိမ့်မလဲဒါပြန်ခင်ဗျားတို့ခန္ဓာကိုယ်ကြီးကဘာခန္ဓာကိုယ်တို့သင်္ခါရခန္ဓာကိုယ်ဆိုတာဖြစ်ခန္ဓာကိုယ်ကြီးပေါ့ဗျာအကြောင်းတိုက်ဆိုင်တော့ကံစုရူဟာရကြောင့်၎င်းအာယုံ द्वार ကြောင့်၎င်းနာမ်ကြတော့အာယုံ द्वार ကြောင့်ဖြစ်ရုပ်ကြတော့ကံစုရူဟာရကြောင့်ဖြစ်အဲ့တော့သူတို့ခန္ဓာ၅ပါးဟာ ခန္ဓာ၅ပါးယုံနာနှစ်ပါးတွေကားလို့ဆိုလို့ရှိရင်ဖြင့်အဲယုတ်ကလည်းအကြောင်း၄ပါးကြောင့်ဖြစ်တယ်နာကလည်းအကြောင်းနှစ်ပါးကြောင့်ဖြစ်တယ်အကျဉ်းချုပ်လိုက်ရနော်အဲ့ဒါယုံနာပဲရှိတာသင်္ခါရတရားလို့ဆိုလိုက်ပလားနာကလည်းအကြောင်းနှစ်ပါးကြောင့်ဖြစ်တယ်ယုတ်ကအကြောင်း၄ပါးကြောင့်ဖြစ်တယ်ဆိုတော့အခုဖြစ်ပေါ်နေတဲ့ခန္ဓာ၅ပါးယုံနာတရားဘာတရားခေါ်ကြအဲ့ဒီသင်္ခါရတရားကလည်းတဲ့ဖြစ်ပေါ်လာတာသင်္ခါရ ပျက်စီးတာဒါဖြင့်ဖြစ်ပေါ်တာနဲ့ပျက်စီးတာနဲ့ရှားတယ်ဘာရှားသလိုမျိုးလဲဘာမှမရှားတော့ဘူးဖြစ်လိုက်ပြက်လိုက်ငွေလိုက်သေးလိုက်ပြက်လိုက်ပြက်လိုက်ငွေလိုက်သေးလိုက်ဒါမမြင်လို့ခဏကအပြုံးဆက်ကခင်းအမဲဇက်ကတော့ခင်းလာတော့အဲ့ဒါဒိဋ္ဌိဝင်လာတဲ့အချိန်မှာပြုံးမဲ့လာတာပဲ ညံဝဲနေတဲ့အချိန်ကျတော့ဩဒါဖြစ်ပြီးပြက်နေတာဖြစ်ပြီးပြက်နေတာဖြစ်ပြီးပြက်နေတာဆိုတော့မှန်တမ်းနေတာညံဝဲကတော့မှန်တမ်းပဲဖြစ်ပြီးပြက်နေပါလားဖြစ်ပြီးပြက်နေပါလားဖြစ်ပြီးပြက်နေပါလားဆိုတော့တခါလဲလားတခါကျရင်ပြီဗလားနောက်ကတရားဓမ္မတွေရောသူ့မကြံစဉ်းစားပါဦးမဲ့မကြံရင်တော့မစဉ်းစားလို့ရှိရင်ဖြင့်ပြုံးလက်တယ်ဟုတ်မြေဆောင်ထူး မဲ့ရောဒိဋ္ဌိနဲ့ဟိုဗျဒိဋ္ဌိဒိဋ္ဌိမပါပဲနဲ့ပြုံးနိုင်မဲ့နိုင်တယ်ဆိုတာကရှိကုန်ရှိဘူးသတ္တရာရိပါလာရင်အတ္တရိပါလာရင်မဲ့လာတာပဲဆိုတာခက်ရှင်းရှင်းပဲပြောပါတယ်တကယ်ကျွေရအဲ့ဒါဘာမမြင်လို့ပါလိမ့်ညာဒါပြန်ဝိပဿနာကင်းလို့ရှင်းမလားဘာကင်းလို့ပါ ဒါပြန်ဝိပဿနာကင်းလို့ရှိရင်ကင်းနေတဲ့ပြင်လည်းဒိဋ္ဌိနှစ်ခုတစ်ခုရောက်အောင်ဝိပဿနာကင်းနေတဲ့ပြင်လည်းတစ်ခုခုရောက်ရတော့မယ်နော်အပြုံးမဲ့တစ်ခုခုတော့ပြင်တကယ်ကျွယ်လာတော့မယ်အဲ့ဒီကဲတော့လာခဲ့တော့ဩငါတို့ဒီလူဖြစ်ရတာဟာအပယ်သွားဖို့အချင်းကများများသလားဟုတ်လား နိဗ္ဗာန်မဲ့ဖို့ရောက်ဖို့အချိန်ကများသလားဆိုတာဒါနဲ့တွက်ကြည့်မှာစကိတ်ကြိုက်မကြိုက်ဘူးလားအပြုံးမဲ့တွေကများနေလို့ရှိရင်ပြန်ဩလူဖြစ်တာဒီအပယ်ရိက္ခလာစုတာပဲသဘောကျဒိဋ္ဌိရှိရနဲ့နိဗ္ဗာန်သွားလိမ့်မယ်လို့ငါဘယ်တော့မှမဟုတ်ဘူးဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်အပယ်လွတ်လိမ့်မယ်လို့လေဆိုတော့ပြုံးတာလဲဒိဋ္ဌိမဲ့တာဟုတ်ဒကာကျော်ဒီတရားကိုနားလည်းမနာဘူးသိပါဘူး အဲ့ဒါဘယ်ကလာကြုံဒီအပြုံးမဲ့နှစ်ခုဆိုတဲ့ဒိဋ္ဌိဘယ်ကလာပါလိမ့်မလဲလို့အမဲထုတ်လိုက်တော့မှအခုအဖြေထွက်ဘယ်ဟာထွက်လဲရှင်းပြီနော်သင်္ခါရကိုအနိစ္စမမြင်လို့ဒီဒိဋ္ဌိနှစ်ခုပေါက်ပွားလာကဲတကယ်ကြမွေးရမကြဘူးမကြဘူးဆိုပြုံးတာကိုယ်ပဇာနဲ့ကိုယ်ပြုံးတာဘာဖြစ်သေးတယ်ဘာမှဖြစ်ဘူးဒေဝရောက်တာပဲရင်းနေဗလား မဲ့ရကိုကိုပ္ပဇာနဲ့ကိုမဲ့ရဘာဖြစ်တယ်ဘာမှတော့ဖြစ်ဘူးဒေဝရောက်မှာပဲဒီဘယ်ကတခီးကြီးသွားအပေလေးပါးကြီးမသွားဘူးလားအဲ့ဒါကြောင့်ခင်ဗျားတို့ဓမ္မတွေကသာဆိုးတယ်လို့ပြောလိုက်တခါကျပဲဓမ္မတွေရှောင်းဟောတယ်လို့ထင်သလားခင်ဗျားမထင်နဲ့ပြယောက်ျားကတော့မြုံပြီးပဲကြတာဓမ္မတွေကတော့သိသိသာသာကြတာ ရှင်းမလားငါတို့ကတော့ပြောခဲ့ဆိုခဲ့กว่าဆိုပြီးဝန်နဲ့ကြီးခဲကြီးနဲ့ပဲသွားတာပဲသဘောကျကောင်းပြီဒါဖြင့်အရေးကြီးတဲ့အချက်ပေါ်ပါပြီဩဘယ်နဲ့ကြောင့်ဒီဒိဋ္ဌိတွေမတရားဖြင့်ကောက်ရောက်လာပါလိမ့်မလဲပြုံးတာလဲဩဘယ်နေ့ဘာဖြစ်လိမ့်မယ်ဆိုတော့မျောလင်းညံပါတယ်ကွာပြုံးကုန်ပြုံးပြုံးမှာဒါလေးကြည့်ပြုံးလိုက်အင်းကောင်းလေးလိမ္မာလာပြီဆိုပြုံးလိုက်အင်းတန်းလေးတက်လာပြီဆိုရင် ဘာဖြစ်တာတော့လို့ဘာဒိဋ္ဌိရောအဲခိုင်နေလာပြီပြောတာသဘောကျငါသူ့ခိုင်နေတော့ကလည်းငါနဲ့အော်မဲအောင်ဆိုတဲ့ခိုင်နေမှုပါဘူးပါလာတော့နှစ်ယောက်ကိုသတ္တရာဒိဋ္ဌိဖြစ်လာသူ့ပေါ်မှာလည်းသတ္တရာဒိဋ္ဌိကိုယ့်အတွက်ကောဟောတကယ်ကျဒါကြောင့်ပြုံးနိုင်တာပဲအဲဒါမြေးလေးတယောက်လူလားမြောက်လာတဲ့ခါကျတော့ပြုံးရင်ပြုံးလိုက်လိမ့်မယ်နော်ပြုံးရင်လည်း မှားပါလို့ဆိုတာသုံးတဲ့ချက်ချပြီတော့ပြုံးတဲ့လေးသိလို့ရှိရင်မှားပါလို့သုံးတဲ့ချက်ချပြီတော့ခိုင်းတာဖြင့်ဒကာဓမ္မတွေအပြုံးမဲ့ဟာဒိဋ္ဌိနှမျိုးဆိုတာရိပ်မိဗလားဘယ်ကလာတာတော့ခိုင်းဒါဖြင့်သူရေးကြည့်တယ်ဆိုတာပေါ်လာသင်္ခါရတွေအနိစ္စမမြင်လို့ရှိရင်ပြုံးမဲ့နဲ့ဇတ်သိမ်းရလိမ့်မယ်ဆိုတာဒကာကျွယ်သေးချာမှတ်သိကြသေးဘူးလား ပြုတ်ပြန်နေရတော့ပြန်လိုက်တာလို့ဒကာဓမ္မတွေကကိုကမရချီကမရနေရပြန်မလုံးလောက်နဲ့ဒီလိုရှိသေးတာဘုရားဒီလိုရှိတော့ပြန်လိုက်တာဆိုပြင်းတာဒီကားလို့ဆိုလို့ရှိရင်ဘာတော့လို့မဲတာမဲတာပဲသဘောကျမဲတာဘာငါခက်တော့မှာပဲဆိုတော့တခါလေအတ္တရိတိတာပဲမလားဘူးလားအာဒီဒီဘတ်တော့ပြန်တော်တော်လေးနေရကြပါသေးတယ်လှုပ်လှုပ်ကောင်းတော့တလားစာရသွားပြီဆိုတော့ပြုံးလိုက် ပြုံးလိုက်တော့ဘာဖြစ်သွားလဲဟုတ်မှဟုတ်ကဲ့လားရမ်းပြောနေတာလားဘုန်းကြီးကရမ်းပြောနေတယ်ဖြစ်သလားခင်ဗျားတို့ဖြစ်စဉ်ကြိုက်ပြောနေဖြစ်စဉ်ကြိုက်ပြောနေတာတဲ့အဲ့တော့သင်္ခါရအိဋ္ဌာကအနည်းကလေးအခြားမရှိတာသူသိသေးရဲ့လားမသိတဲ့အတွက်တူအပြုံးမဲ့နှစ်ခုလာတာပဲဝါအတ္တဒိဋ္ဌိနဲ့သတ္တရဒိဋ္ဌိလာတာပဲရှင်းပြီနော် ဒကာဓမ္မတွေကဒီလောကီနဲ့ခမည်းတော်ဖြစ်စဉ်ကိုဘယ်ကလာတယ်ဆိုတော့ဟာကိုမသိလို့ရှိရင်ဖြင့်ပြုံးမြင်လို့ပြုံးမဲ့မြင်လို့မဲ့ပြီးအပြစ်ရှိတယ်လို့တခါတည်းမယူတော့ဘူးဗျသိကြရကောင်းပရမနဲ့လွတ်ပြီးပြုံးတယ်လို့ရှိရင်ပရမနဲ့လွတ်ပြီးမဲ့တယ်လို့အတွင်းပရမကတူချဲတယ်မဲ့အောင်လည်းဒိဋ္ဌိကချဲတယ်လားပြုံးအောင်ဟော ဒိဋ္ဌိကခြေနေနေတော့ပရမတ်ကောင်မဲ့ပရမတ်စီမံတယ်လို့ဟာဖြစ်နေရတာဒီပရမတ်ကိုပယ်ရမယ်ပရမဟုတ်လားအင်းပွားများမယ်ပရမအင်းဆောင်းရမယ်ပရမပရမတ်ကအမျိုးမျိုးရှိတာဟုတ်သဘောပါလားကဲဒါဖြင့်ဘုန်းကြီးတို့ဓမ္မတွေပြုံးမိုက်ကြံလဲညံညံလေးပြုံးနဲ့ပြုံးညင်တဲ့စိတ်ကလေးကိုခင်ဗျားတို့ဖြစ်ဖြစ်ရှုနိုင်ရှုမရှုအတ္တရိဟိထားမြောက်ပါ မဲမဲသက္ကရာရိဓာမြောက်သွားမဲမဲကြံလို့ရှိရင်မဲတဲ့စိတ်ကလေးပါလို့လေသင်္ခါရမအိဋ္ဌလန်းဆုံးတယ်မြန်မြန်ရှုမရှုရင်ဒိဋ္ဌိကမြောက်သွားပြီမြောက်ဘူးလားအဲ့ဒီတော့ကြာဝိပဿနာဉာဏ်ကို မစူးစမ်းနိုင်လေရှိရင်ဖြင့်ဖះရှိရောက်မှဝိပဿနာရှင်တော့ဖះရှိမရောက်ခင်ကအပယ်သွားတာကစောနေမစောဘူးလားအဲ့ဒါနင်းနေနာနာပြောတယ်လို့ဒီကချုံမြူလိုက်နေနော် နင်းနေနာနာပြောနေတာပဲဆရာဘုန်းကြီးကလည်းမီလိုက်နဲ့အပေချိန်များလင်းလို့လျှော့ပါပြောတာဘယ်လိုပြောပါလဲဒါလျှော့ခိုင်းရင်ဒီဘုန်းကြီးကခင်ဗျားတို့ဘောကရုဏာနေသေးနေသေးတဲ့တကတက်ကလုံးဝမဖြစ်မှပါကောင်းတယ်မမပဲရင်နည်းနည်းတော့ကြက်ကြပြီကွာဆရာဘုန်းကြီးဒီလိုခွင့်ပြုလိုက်ရရလုံးဝမပြုံးမမဲ့ပဲနဲ့ ဝိပဿနာဉာဏ်ဆိုက်ပြီးတော့မက်ဆိုင်ဖို့ဆက်လုပ်လိုက်ရင်ပြုံးပြန်မဲ့ပြန်မရှိတော့ဘူးဒါကြောင့်တကယ်အရိယာတွေကြတော့ဘုဒ္ဓသာလောကဓမေစိတ်တန်ရတာနတ်ကံပတိလာပလိုက်လောကဓမ္မတွေနဲ့တွေးစင်တာတွေ့သူမတုံလို့ဘူးกว่าဆိုတော့သတ္တရာဥစေတာရှိသေးရဲ့လားအပြုံးမဲ့ပါသေးလားအဲ့ဒါကြောင့်ပြောနေတာဒီတရားကိုလုံလောက်ပလာခင်ရ ကယ်ကြတဲ့ကြောင်းမောင်ငနာသုတ်တယ်ဘုရားသလောကဓမ္မကြီးလောကဓမ္မတွေနဲ့တွေ့တဲ့အခါကျလောကဓမ္မပိုးရတာမရတာရကန်းစိတ်ကောင်းတာမကောင်းဘူးနာတော်သမီးကြမ်းမာတာမကြမ်းပါဘူးမရှိဘူးလားရှင်မနာခဲ့ရတာရောအဲ့ဒါလည်းတွေ့လို့ရှင်သူတို့မှာပြုံးပြမဲ့ခြင်းတုံလို့ချင်းရှိသေးတယ်အဲ့ဒါအရိယာတွေမှမရှိတာသဘောကျအဲ့တော့ကိုယ်လည်းအရိယာဖြစ်အောင်ဒါလုံးမှာပဲဒီဥစ္စာလွတ်မှာပဲ မလွတ်လို့ရှိရင်ဒိဋ္ဌိနှစ်ခုတည်းဝင်မှာပဲမဝင်ပဲဘူးလားအဲ့တော့ခမည်းတော်ကိုတရားကိုဆောင်ဟောနေတာလားခမည်းတော်သိပြီးသားရှင်းအောင်ပြောနေတာလားလားခမည်းတော်ဝေဖန်ဖို့လိုတယ်ရပြီးသားသိပြီးသားရှင်းအောင်ပြောနေတာဘုရားကြတဲ့လူကြီးတွေကလည်းအပြုံးကလည်းမြန်လိုက်တဲ့ဖြစ်ချင်းအမေရောဒါပဲနဲ့အကြောင်းလုံးဆိုတော့သင်္ခါရအိဋ္ဌမမြင်မှုကကြီးလာတာပဲ သိရမလားဒါဖြင့်ဒီနေ့တရားဘယ်အရေးကြီးကိုင်းတာဖြင့်နဲ့သင်္ခါရကိုအနိစ္စမြင်ဖို့ကိုရှင်အနုယုတ်တာရှင်အနုရာရကိုမဟောခင်ဒါသူ့ကိုဘုရားတခင်ကိုရမကြီးဟောမဲ့အကြောင်းကိုခင်ဗျားတို့ရှေ့ကနေရှင်းပေးနေတာပဲလို့သုံးသက်ချက်ချတယ်။ဘုရား။ညာတော့ ဇန်လေးမိတ်ဆွေသင်္ကတွေနဲ့ပျော်ပျော်ရွှင်ရွှင်သွားရလို့ရှိရင်အိုးရှင်းနှံ့နေတာပဲတခါကျစိတ်တူကုန်များနဲ့သွားရတော့ဘယ်နဲ့နေပျော်ဘူးလားဘာပြောတာတော့မေးတဲ့ခါကျတော့မတွေ့ဘူးတဲ့ဒီနဲ့တွေ့ရမတော်ဘူးတဲ့ဒီနဲ့သွားရမရောက်ဘူးတဲ့နေရာရောက်လာတော့ခါကျတော့ပြုံးတယ်မပြုံးဘူးလားပြုံးတာကဘာပြောလို့ပြုံးတာတော့မေးတဲ့ခါကျတော့ရှင်ဩအသက်မနေရမသေးကြလို့တွေ့ကြရတယ်တွေ့ဆိုတော့ဒါပဲ ပညာကြီးကြည့်ပြီးပြုံးပရမတ်ကအလောင်းမြန်ထနေတာမြင်မိသေးရဲ့အဲ့ဒါကြောင့်အယံပြုံးပြောတယ်ရိပ်မိဗလားအယံပြုံးနေတာဆိုတော့ရှင်းတော့ဗလားပြုံးရင်ပါရိခိတော့မဲ့ရကဲဒါကြတာနောက်ပြီးအပြုံးမဲ့တော့မှတ်ပတ်တာမမဲ့နဲ့နော်အရိယာများပြုံးညက်မဲ့ခြင်းဆိုတော့လောကရဏပြုလို့ပြုံးညက်မဲ့ခြင်းရှိသေးရဲ့မရှိပါဘူးဘာဒိဋ္ဌိပြုတ်လို့ ပေါ်လားအမှန်တရားရေးကြည့်တဲ့စကားပါခိုင်းတာဖြင့်ငဃာဓမ္မတို့ရှင်းကြပါစို့တော့နော်ခန္ဓာ၅ပါးကိုဗာတရားလို့ခေါ်ကြမယ်ဟုတ်တယ်ငဃာဓမ္မတို့ယုတ်တရားကြတော့ကံစိတ်ဥဒ္ဓဟာရဆိုတဲ့အကြောင်းတရား၄ပါးကပြုပြင်လိုက်ဟောရယုတ်တရားထားပါတော့ဟောဒီကလေးခုဆင့်ထားတဲ့ကံစိတ်ဥဒ္ဓဟာရကပြုပြင်လို့ပေါ်တာကံကောင်းလို့လည်းလူဖြစ်ဟုတ်လား အဲစိတ်ကြောင့်လည်းသူရှင်းရှင်းပြတာရုပ်ဖြစ်မဆွနိုင်ဘူးလားဥဒုကြောင့်လည်းအသားရည်ကောင်းတယ်မဆွနိုင်ဘူးလားအာဟာရလေးစားကောင်းလို့လည်းဝါဖြူဖြူရှိဆိုတော့ရုပ်တရားအကြောင်းပဲအကြောင်းကြောင့်ဖြစ်ဒါပြန်သူ့ဘာတရားခေါ်ဟောသင်္ခါရတရားပြန်ဘယ်လမ်းဆုံးမလဲအဲတခါမေးပြန်သင်္ခါရတရားအိဋ္ဌလမ်းဆုံးလာတော့တခါကျော်တခါသိသိတယ် သင်္ခါရနဲ့အနိစ္စကြာဘယ်သူရှားသေးလို့မရှားဘူးဆိုလို့ရှိရင်ဖြစ်ပြီးတက်တာပဲဓမ္မခင်ရတော့ဖြစ်ပြပေါ်လာသဘောကျဖြစ်ပြပေါ်လာတဲ့အနိစ္စဝရသင်္ခါရပေါ်လာပြီပေါ်သေးဘူးလားအဲ့ဒါမမြင်တဲ့ပုဂ္ဂိုလ်ကပြုံးညမိုက်ကြလာမယ်တဲ့လာမလားမလားဘူးရှင်းမလားကောင်းပြီတဲ့ယုတ်တရားနန္တရားဆိုတော့ဝေဒနာဖြစ်ဖြစ်အင်းဖောရှေ့က အာယုံတစ်ခုကိုမတွေ့ဘဲနဲ့ဖတ်တာနဲ့မတွေ့ဘဲနဲ့ဝေဒနာပေါ်ပါဒါပြန်ဖတ်တာသိစဉ်လို့ပေါ်တဲ့ဝေဒနာဖတ်တာသိစဉ်လို့ပေါ်တဲ့ပညာဖတ်တာသိစဉ်လို့ပေါ်တဲ့သင်္ခါရမစွန့်နိုင်ဘူးလားဒါပြန်ဝေဒနာသင်ညာသင်္ခါရတွေကိုဘာတရားခေါ်ကြသင်္ခါရတရားပဲခေါ်လိုက်တော့နော်ကဲဒါကဝိညာဉ်ကြတော့ကိုတဲ့စိတ်ဆိုတာဝိညာဉ်မဟုတ်လားဗျာမှန် စိတ်ကြတော့ဘယ်လိုပြင်ပြင်တုံးဆိုတော့နာမရူပပြည့်စရာဝိညာဏနာယုတ်ကပြုပြင်ချလိုက်ယုတ်ရဲ့စေသိဏကပြုပြင်ပြလိုက်တော့ကြောင့်ဝိညာဉ်ပေါ်လာရှင်းမလားဒါဖြင့်ခန္ဓာ၅ပါးတရားဓမ္မတို့ဘာတရားလို့ခေါ်ကြမလဲသင်္ခါရတရားပဲလမ်းဆုံးမယ်အနိစ္စလမ်းဆုံးတယ်အခြားများရှိသေးလားမရှိပါဘူး သင်္ခါရနဲ့အနိစ္စမှာလေဒါပြန်ပေါ်ပြီးတော့ဘာဖြစ်ရဒါပြန်ခမရတဲ့သဏ္ဍာန်ဖြစ်ပြပဲရှိသဘောပါလားဩဒီဖြစ်ပြကိုမမြင်လို့ခေါင်းကအပြုံးမဲ့လာတာရှင်းကြပါလားဖြစ်ပြကိုမမြင်ရင်ကဲဒါကတက်ကောင်းကောင်းရှင်းပါဦးတရားမများပါဘူးခွန်ကြီးကတဏှာကြီးပင်ပြောညာဆိုလဲခမရတို့ညာနဲ့မှတလုံးလုံးကြံရအောင်ပြောနေတာပါ ဇလုံးကောင်းကလည်းနိဗ္ဗာန်ရောက်လို့သာမှတ်လိုက်မှန်ပါဗျာဒိဋ္ဌိနိရောဓဆိုတော့ဒိဋ္ဌိနဲ့တဏှာနဲ့တွဲရဖြစ်နေသောကြောင့်ဒိဋ္ဌိနိရောဓလည်းနိဗ္ဗာန်နံပဲဟောတဏှာနဲ့တွဲနေတာသဘောကျအဲ့ဒါကြောင့်ဓမ္မတို့တခုသောသင်္ခါရတရားအနိစ္စမမြင်ပဲနဲ့သစ္စာလေးပါးသိတယ်မညံရလိမ့်မယ်ဆိုတာဘယ်တော့မှမယုံနဲ့ကွာအဲ့ဒီမညံမရဘဲနဲ့သောတာပန်တည်လိမ့်မယ်ဆိုတာကို သောတာပန်မဒီပဲနဲ့သရဂာနာဂံယနာဖြစ်နိုင်မယ်ဆိုတာကိုဒါဖြင့်လက်ပယ်ရှားတော့ဘာမြင်မှကိစ္စပြီးမှပါပေါ်လိုက်ပေါ်လာပေါ်ပြီဒကာဓမ္မအော်နိဗ္ဗာန်ရောက်ကြောင်းစစ်ဒါပါလားဘယ်နဲ့တော့ဒကာဓမ္မဘယ်လိုပေါ်ပါလဲသင်္ခါရဏအိဋ္ဌကိုခမရတို့မြင်ပါမှနိဗ္ဗာန်ရောက်ကြောင်းအစ်စ်တွေ့တာသင်္ခါရဏအိဋ္ဌမမြင်ရင် မဖြစ်နိုင်ဘူးနိမောရင်သင်္ခါရနဲ့အိဋ္ဌမမြင်ခင်ဗျားတို့အပြုံးနဲ့မဲ့နေပဲလမ်းဆုံးနေပါဒိဋ္ဌိနဲ့လမ်းဆုံးနေမယ်လို့ပြောလိုက်တယ်ရှင်းရှင်းပြောလိုက်တော့နော်သဘောပါကြလားဒါဖြင့်ဒကာရမတို့ဝတ္ထုလေးတူတူထုတ်ကြပါစို့ဖះရတော်မူတဲ့ရှင်နုရရဆိုတာရှိတယ်ဒကာရမတို့နော်ရှင်နုရရဆိုတာဘုဒ္ဓရှင်ယဟန်ရှင်နုရရဘုဒ္ဓရှင်ယဟန်လေး သူကသွန်ငံသာဝတိပြီမန္တေတုံးကသွန်ငံထွက်တဲ့ခါကျတော့အဲဒီချိန်သာဝတိဒီတဲ့ဝင်ပြီးသွန်ခံဖို့ရလဲသွန်ကျက်ချိန်မဟုတ်သေးပါဘူးစောပါသေးတယ်ဒိဋ္ဌိတွေအကြောင်းအပြင်းပြေဝင်ပါဦးမယ်အနာပတန်လာပပြောရအောင်ဆိုပြီးဒီကရဝင်သွားတယ်အနုရာရဝင်သွားတယ်ဒိဋ္ဌိတွေကအာကြွကြွရှင်နုရာရကြွကျွတ်တဲ့စကားသမီးပြောအောင်ဆိုပြီးပြောကြတာဒိဋ္ဌိဆိုတာကတော့စမ်းကျင်မြဲမေးကျင်မြဲကိုတကားကျွေရ အဲ့ဒါတ attva သေးလို့ရှိရင်ဖြင့်ဖြစ်သေးသလားတ attva သေးရင်ဖြစ်သေးသလားဆိုတော့တဏ္ဍာမပု္ပ္ပာမှတ်လိုက်စမ်းပါဘယ်နဲ့လဲတဏ္ဍာမပု္ပ္ပာကတဏ္ဍာမနော်တ attva သေးရင်မဖြစ်တော့ဘူးလားနဲ့နံပါတ်ကပါလေသဘောကျလားဘတ်တော်သေးလို့ရှိရင်ဖြစ်စီတလဲမဖြစ်စီတလဲလား သုံးနံပါတ်ကပါတယ်သုံးနံပါတ်ကနော်လေးနံပါတ်ကသတ္တဝါသေးလို့ရှိရင်ဖြင့်မဖြစ်သည်လीမဟုတ်ဖြစ်များဖြစ်သေးသလားမဖြစ်သည်လीမဟုတ်ဘူးဖြစ်များဖြစ်သေးသလားလေးနံပါတ်ကဒီလိုမေးလိုက်တယ်သတ္တဝါနဲ့ဒီမေးချတယ်အဲ့တော့ရှင်နုရတာကဒီဘုရားလည်းဟောတာလည်းမကြားဘူးဒီဥစ္စာကိုတတ္တဝါသိရင်ဖြစ်သေးလား တတ္တဝါတင်ဖြစ်သေးသလားလို့ဆိုလို့ရှိရင်ဒီတတ္တဝါဟိုတတ္တဝါဖြစ်ရတယ်ဆိုတော့တတ္တရာတိဒီမေးလိုက်တတ္တဝါတင်မဖြစ်တော့ဘူးလားဆိုတော့ဥစ္စေရာတိဒီမေးလိုက်ပြတ်သွားတယ်သဘောကျတတ္တဝါသေးလို့ရှိရင်ဖြင့်ဖြစ်စီတည်းမဖြစ်စီတည်းလားဆိုတော့အန္တဂိုင်ကဒိဋ္ဌိဇွန်နှင်းပြီးဒီကလာမပြတ်ပြတ်မေးတာတတ္တဝါသေးမဖြစ်စီတည်း ဖြစ်တယ်လို့လည်းထင်ရသေးသလားလို့တို့မေးလိုက်နော်ဒါကဥစ္စေတာတွေဇက်တက်ကိုမေးလိုက်တယ်လို့မှတ်တာပေါ့သူကလေးခုစလုံးဒိဋ္ဌိပါတာကြီးသဘောကျလေးခုစလုံးပါပါဒိဋ္ဌိပါတာကြီးပဲဆိုတာသဘောကျပတ္တဝါလို့ဆွဲထားတဲ့ဒိဋ္ဌိဖြစ်နေအဲ့ဒါသိရင်ဖြစ်သေးသလားဆိုတော့ဟိုဘက်တ attva ဖြစ်သေးသလားယူတာပဲမဖြစ်တော့ဘူးလားဆိုတော့ဟိုဘက်တ attva မဖြစ်တော့ဘူးလားလို့ဥစ္စေတာတိမေးချတယ် သဘောကျအဲ့ဒီကဲတော့မဲတော့သူကလည်းဘယ်လိုမှမဖရတော့ဖြင့်ဒီလိုဘယ်ဒီဖြေမျိုးကိုဖရလည်းဖြေတာသူတခါမှမကြားဘူးဆိုတော့ဒိဋ္ဌိတွေကဩအရှင်ဘုရားဘယ်နှပါရကြတော့ဟာကျုပ်ကသုံးပါပဲရပြီတော့ဩဒါလူပါလာလေးရှိသေးတယ်ဒါကြောင့်မသိဘူးဟိုနှိမ့်ထိုက်တယ်ငယ်သေးတယ်တော့အရွယ်ကြီးပြန်လို့ရှိရင်တော့ပညာကမရှိဘူးလို့ဟိုကသူပြောတော့ အဲ့ဒီရင်သူ့စိတ်ထဲမှာနားလာတာပေါ့လေငါလူပါလာလေလူမိုက်ကလေးလို့ဆိုလိုက်တယ်ဆိုပြီးဘုရားစီသွားလျှောက်မယ်ဆိုပြီးသွားလျှောက်တော့ဩဘုရားကတွေးမိဩသူကိုယ်တိုင်ဒိဋ္ဌိမစင်သေးပါလားသူဖြေမှမဖြေတတ်တော့ပဲကူသူကိုယ်တိုင်ဒိဋ္ဌိမစင်သေးပါလားလို့ဘုရားကယူလိုက်အဲ့တော့တခါကျွဲတော့မလားတ attva သေးလို့ရှိရင်ဖြင့်အဲဒီတ attva တော့သေဘူးကောဟိုဟိုကြတော့သူ ဖြစ်ဦးမှာပဲကွာတ attva တယောက်တော့ငါတတ္တရဒိဋ္ဌိနဲ့သူပြောနေဘယ်ရှိအောင်လို့သုတိပိပရိသေလာတာပဲသုတိရှားမနဲ့ပရိသေဖြစ်တယ်ဆိုရင်တဲ့ဒါတ attva လုံးလိုက်တော့ပရမပြောက်မသွားဘူးလားအဲပရမပြောက်သွားတဲ့တဲ့ဒိဋ္ဌိပဲလှည့်သွားရင်းနေပြီလားအဲ့ဒါအပြောမှအဆိုပန်းတော့ကအထင်မှားလိုက်တယ်ဆိုတာသေချာမှတ်ပါရှင်းပြီနော်ကောင်းပြီဒါနဲ့ပဲဖះစီလျှောက်တော့ဖះစီလျှောက်လိုက် ဩဒါနဲ့ဘုရားကဒီဒိဋ္ဌိတွေမေးတာ तू တော့မဖြေတတ်ဘူးဘုရားလို့ဆိုတော့ဩ तू မဖြေတတ်တာတော့ရှိပါသေးတော့ तू ကိုပဲပတ်သူ့စိတ်ထဲမှာရှိတာဘုရားကတွေးကြည့်လိုက်ပတ္တဝါသေးလို့ဖြစ်လို့ရှိရင်ပျောက်သွားတာပဲနိဗ္ဗာန်သွားတာပဲသူသူ့စိတ်ထဲမှာဒီလိုဖြစ်ပြီဆိုတော့ဘုရားကသိတတ္တဝါသေးလို့ရှိရင်ပျောက်နေဒီဘုရားရဏမြတ်ဒီသေတိချမ်းမဲ့နေပျောက်သွားတာပဲလားသို့မဟုတ်နိဗ္ဗာန်တက်ရိုက်သွားသလား ဒီယူသူယူလိုက်တော့ဩခဲနေပြီငါလူကမဟန်ဘူးသူ့ကဒိဋ္ဌိမပြုတ်ဘူးတပည့်ကြရဟန်းတော့ရမယ်နော်ဒိဋ္ဌိမပြုတ်ပဲဖြစ်နေတယ်ဒိဋ္ဌိမပြုတ်တော့သူ့ကိုပဲသောတာပန်တရားဟောရမယ်ရိမ့်မိမလားသူဒိဋ္ဌိမပြုတ်တာသိကြပါလားအဲ့ဒါကြောင့်ဘုန်းကြီးတို့တရားဓမ္မတွေကြားပြအပြင်သတိပေးလိုက်ပါတယ်ဒိဋ္ဌိမပြုတ်ဖဲနဲ့ခြင်းဖြင့်ဘယ်တော့မှနိဗ္ဗာန်မရဘူးမှန်ပါဗျာတခါကျွဲ့ ဒိဋ္ဌိမပြုတ်ရင်ဘယ်နည်းနဲ့မှမရဘူးဆိုတာကိဉ္စီသင်္ခါရနှိစ္စတော့ဆိုပဲတခုသောသင်္ခါရတရားနှိစ္စဒိဋ္ဌိတာဖြစ်မယ်ဆိုဘယ်တော့မှသစ္စာလေးပါးသိတဲ့မဲ့ညာမလားမပေါ်နိုင်ဘူးရှင်းမလားဘယ်တော့မှမရဘူးဟောလိုက်တာပဲဒါကြောင့်တရားဓမ္မတွေဒီနေ့တရားကိုအရေးကြီးတယ်လို့အစကပဲပြောခဲ့တဲ့အတိုင်းအရေးကြီးနားနဲ့ထောင်ရတော့ အရေးကြီးနာနဲ့ထောင်ရလိမ့်မယ်ဆိုတာတကယ်ကျော်သဘောပါလားပါပါကောင်းပြီဒါဖြင့်ငါလူကိုကပဲတဲ့ဒီသူကိုကဒိဋ္ဌိမပြုတ်ဘူးသူပြေလိုက်ရင်လွယ်လေးပဲသတ္တဝါမှမရှိဘဲနဲ့သေတာမရှိဘူးဆိုရင်ပြီးတာဟုတ်ဘူးလားသတ္တဝါမှမရှိဘဲနဲ့သေတာမရှိဘူးဆိုရင်နောက်မေးတွေမေးဖို့လိုသေးလားအခုတော့သူစိတ်ထံတန်မြတ်ရှိတာဟုတ်သားပဲသတ္တဝါသေရင်ဖြစ်သလားငါလည်းမပြောတတ်ဘူးသူကိုဒိဋ္ဌိပြန် သတ္တဝါတရားမဖြစ်ဘူးလားငါလည်းမပြောတော့ဘူးဆိုတော့ဘာဖြစ်သူ့ကိုယ်ကသတ္တဝါဒိဋ္ဌိရှိမရှိဘူးလားအဲ့ဒါကြောင့်သူ့ကိုပဲရန်ဟောမှတော်တော့မယ်ဆိုပြီးကြတာအနုရတာမင်းဒိဋ္ဌိတွေကမေးတော့မင်းလူမိုက်ကလေးလူကြီးညတယ်မင်းပညာမရှိသေးဘူးလို့ပြောလိုက်တာဟာမင်းမနာနဲ့တဲ့မင်းကိုဟုတ်တယ်ရည်ပြီလားသူ့ကိုဟုတ်တယ်လား သူကဟိုဒိဋ္ဌိတွေနဲ့တရားနဲ့ဖြစ်နေသေးတယ်ဟိုဒိဋ္ဌိတွေကလည်းဒိဋ္ဌိမပြုတ်လို့ဒိဋ္ဌိကိုဗျာမိစ္ဆာဒိဋ္ဌိဖြစ်နေတယ်သူကလည်းဒိဋ္ဌိပြုတ်ကြလားမပြုတ်တော့သူလည်းဒိဋ္ဌိတစ်မျိုးပဲဒီဒိဋ္ဌိပဲတစ်ထပ်တည်းပြမနေဘူးလားအဲ့ဒါကြောင့်ဒိဋ္ဌိပြုတ်ဖို့ရရေးဟာယဝလန်စုအုတ်ခေါင်းမေးလောင်တာကိုနောက်မှကျိတ်သူ့ရင်ဖြုတ်ဆိုတယ်ဒါကြောင့်ဟောသဘောကျဒိဋ္ဌိပြုတ်ရင်သောတာပန်မဲ့ ဒိဋ္ဌိပြောရင်အဲသင်္ခါရတရားတွေဖြစ်တာပြက်တာမြင်တယ်လို့ရှိရင်ခမရတို့ကဒိဋ္ဌိပြုတ်ဖြစ်တာပြက်တာတခါလေဒီဥစ္စာဒုက္ခသစ္စာပဲလို့ဆုံးဖြတ်ရကြလို့ညာောက်တင်ဆုံးသွားရင်တခါလေသောတာပန်ကြည်တာပဲဖြစ်တာပြက်တာမြင်ဒိဋ္ဌိပြုတ်နေပြီသို့တော့မက်ပြုတ်လားတဲ့ဝိပဿနာပြုတ်လားအဲဝိပဿနာပြုတ်ဆိုရင်လက်ဖြင့်ပြန်ပေါ်ရင်ပေါ်မယ်သဘောကျ အဲ့တော့ဥပဒနာပြုတ်နဲ့မပြုတ်ကိုလည်းခင်ဗျားတို့ထူးထူးခြားခြားလေးမှတ်လိုက်ပါဥပဒနာပြုတ်ဆိုတာကပြင်းနေတုန်းကဒိဋ္ဌိကပြုတ်တာမပြုတ်ဆိုတာကတော့ဖြစ်တဲ့ကလေးတွေကဒုက္ခသစ္စာပဲဒီဥစ္စာဘာမှဒုက္ခဆိုတာနည်းနည်းမှမပါဘူးဆိုပြီးဒီဖြစ်တဲ့ဒုက္ခသစ္စာချုပ်ပြီးဒီကလာဒီဉာဏ်ညောရဝင်လာပြီးမြင်တဲ့ပုဂ္ဂိုလ်ကြတော့မပြုတ် သဘောကျဒါပြန်အမှန်အရေးကြီးဘူးလားကကျွေးရဒါကြောင့်ခမရတို့စစ်တဲ့အခါဒုက္ခချုပ်ပလားဒုက္ခချုပ်ပလားဆိုတာဒိဋ္ဌိချုပ်ပလားမင်းရှင်းမလားဖြစ်ပြချုပ်ပလားမေးတာနဲ့ဒိဋ္ဌိချုပ်ပလားမေးတာနဲ့အတူတူရှင်းမလားဖြစ်ပြချုပ်သွားတာဒိဋ္ဌိကကြံနေရလားအဲ့ဒီလိုဆိုရင်အပယ်လေးပါးတခါပိတ်တယ်ဆိုတာသေချာမှသဘောပါလားဒါနဲ့အနုရာဓကိုမေးရကြတယ် မြင်ရတာသင်္ခါရတရားအိဋ္ဌမင်းမြန်ကြည့်ဟောသူ့ဟောလာတာသဘောကျသင်္ခါရတရားကိုအိဋ္ဌမင်းကြည့်ဆိုတော့ကဲခမရတို့သဏ္ဍာန်မှာဝေဒနာပေါ်တယ်ဘာတရားပေါ်လဲ သင်္ခါရတရားပေါ်တယ်ဖတ်တာတခုနဲ့မထိပဲနဲ့ဒီဝေဒနာပေါ်ပါနေနဲ့မထိပဲနဲ့နေဘူးဝေဒနာပေါ်ပါနေနဲ့မထိပဲနဲ့ဒုက္ခဝေဒနာမဟုတ်နေနဲ့မထိပဲနဲ့ဒုက္ခဝေဒနာဆိုတဲ့နှွေးတဲ့ဒုက္ခဝေဒုက္ခဝေဒနာပေါ်ပါဒါရင်ထိတယ်ဆိုတဲ့ဖတ်တာပဲဖတ်တာဖြစ်เสียအဲ့ဒါဖတ်တာဒီဥသောအကြောင်းကြောင့်ဝေဒနာဖြစ်တယ်ဒါပြန်ဝေဒနာပါတရားခေါ်ကြအသင်္ခါရတရားဖြင့်ဝေဒနာတွေဖြစ်တာသင်္ခါရဖြတ်ဆိုပြတ်တာက ဩသင်္ခါရနဲ့အနိစ္စမြင်ကြည့်သဘောကျဘာကြည့်ရမလဲဒါဖြင့်သင်္ခါရအနိစ္စဆိုတာသာသံပေသံပါနေတော့ဘုန်းကြီးတရားဓမ္မတွေယဉ်ကျေးခင်ဗျားတို့သာသံပေသံဆိုလို့ရှိရင်ခဲရင်လေဖြစ်တယ်နဲ့ပြက်တာကြီးဆိုပြီးပါသဘောကျဘာကြည့်ရခန္ဓာရဖြစ်လိုက်ပြက်လိုက်ပြက်လိုက်ပြက်လိုက်မြင်ကြိုက်ပြီတခါကြွယ်ရဘာလို့သင်္ခါရအနိစ္စသူမြင်တာလဲ သဘောကျဘာမြင်တာပါလိမ့်သင်္ခါရနဲ့အိဋ္ဌမြင်တော့ကိုဘယ်လုံးဒီထဲမှာပုဂ္ဂိုလ်ပါသေးလားမှန်ပါဗျာဩဝေဒနာဖြစ်ဖြစ်မှန်ပါဗျာဒုက္ခဝေဒနာပေါ်ဒုက္ခဝေဒနာဖြစ်ဖြစ်ဒုက္ခဝေဒနာပေါ်မှန်ပါဗျာဥပ္ပကဝေဒနာပေါ်လဲအဲ့ဒါခန္ဓာရတဲ့ဒီဝေဒနာသုံးပါးပဲမနေ့ကရှိတယ်လို့ပြောခဲ့မှန်ပါဗျာ အဲ့ဒီဖြစ်ဖြစ်မြင်နေတဲ့ပုဂ္ဂိုလ်ကတော့တတ္တဝသေးရင်ဖြစ်သေးသလားဆိုတော့ဒီထဲမှာတတ္တဝမပါဘဲနဲ့ဖြစ်သေးလားမေးတာခမရအပူပဲမှန်ပါဗျာတပည့်ကြတတ္တဝသေးလို့ရှိရင်ဖြစ်မဖြစ်ဘဲနေသလားဆိုဦးတတ္တဝမှမရှိဘဲနဲ့မဖြစ်ဆိုတဲ့စကားမလာခင်းနဲ့မှန်ပါဗျာဒိဋ္ဌိကကွာပြီးသားကိုမှန်ပါဗျာတပည့်ကြတတ္တဝသေးလို့ရှိရင်ဖြစ်စီတယ်လဲမဖြစ်စီတယ်လဲလားဥတ္တဝကိုမရှိလို့ပြောမဖြစ်ကြမရှိဘူးမှန်ပါဗျာတပည့်ကြ တတ္တဝသေးလို့ရှိရင်မဖြစ်ကြည့်တယ်လေဖြစ်ကြည့်တယ်လေအိုတတ္တဝပါတယ်ဖြေပြန်မရှိဘူးတတ္တဝမှမရှိဘူးဆိုတော့သူကဒိဋ္ဌိပြုတ်သွားမြုပ်သေးဘူးလားအဲ့ဒီလိုဘုရားသခင်ကိုရမေကြီးကအနုရာဟောရှာတပည့်ကြဒါဖြင့်သူအနုရာဟောပြီအနုရာမင်းသာနာဝေနာလေးပေါ်ရကွာတယ်အနိစ္စလားအနိစ္စလားလို့မေးလိုက် သူပဲအဖြေမဲ့ထင်တာဟောဒါပြန်သူသင်္ခါရအနိစ္စမြင်သွားပြီအဲ့ဒီအနိစ္စဖြစ်တဲ့တရားဒုက္ခလားဒုက္ခလားလို့မေးပြန်ဒုက္ခလို့ပြောရင်တော့ဟောသင်္ခါရဒုက္ခလမ်းဆုံးတာသူသိပြန်အဲ့ဒီအနိစ္စဒုက္ခဖြစ်တဲ့တရားဟာငါ့ကိုငါငါ့ဥစ္စာဟုတ်ပါရဲ့လားလို့မေးလိုက်သူသူပဲနဲ့ဖြေတော့ငါ့ကိုငါငါ့ဥစ္စာမဟုတ်ဘူးလို့ဖြေလိုက်တော့အနတ္တကမြင်လားသဘောကျအဲ့ဒီကဲတော့မြင်အောင်တခါတည်း ဒါဖြင့်ကွာရမင်းအနိစ္စဖြစ်တဲ့တရားဒုက္ခဒုက္ခဖြစ်တဲ့တရားအနတ္တအနတ္တဖြစ်တဲ့တရားကိုနေတမမနေတော့မသူနမေတော့အတ္တဆိုတဲ့အတိုင်းငါကငါငါဥစ္စာမဟုတ်ဘူးဆိုတာမင်းသိတော့ကိုမင်းစဉ်းစားကြည့်ပါလားဒီဝေဒနာချုပ်လို့နောက်ဝေဒနာပေါ်တော့လေဖြစ်တာဖြစ်တာလည်းဒုက္ခပြက်တာလည်းဒုက္ခပဲမတွေ့ပါဘူးနောက်ဝေဒနာပေါ်တော့ဖြစ်တာပါဆိုကြ ပြတ်တာရောဧဝမေတ္တသကေဝရတဒုက္ခခန္ဓာသဆိုလို့ဖြစ်ခင်ဗျားတို့ကနာဘာဖြစ်ဖြစ်ဒုက္ခဖြစ်တာဖြစ်တာရောပြတ်တာရောဒုက္ခကြီးဖြစ်နေတဲ့ဥစ္စာဘယ်ပုဂ္ဂိုလ်သတ္တဝါမှာပါကုပါရလားမပါဘူးဗျာသေချာစဉ်းစားပါဘဝနုရရရတဲ့ဒုက္ခဖြစ်ဒုက္ခပြတ်တာကမင်းမှထားလို့ခေါ်လိုက်တယ်ဒုက္ခတည်းဆိုပိုင်းခြားသည်ဒါကြပါပိုင်းခြားသည် ဒုက္ခပိုင်းခြားသိတယ်ဆိုတော့ဒါကဒုက္ခသစ္စာပိုင်းခြားသိတာကပိုင်းပိုင်းနိုင်နေပိုင်းခြားဆိုတာပိုင်းပိုင်းနိုင်နေသိတာပိုင်းပိုင်းနိုင်နိုင်သိတာကမက္ခသစ္စာဆိုတော့မကြိုက်ဘူးလားဝေဒနာကဘာသစ္စာလဲပိုင်းပိုင်းနိုင်နိုင်ဒုက္ခပဲလို့သိတာကဒါဖြင့်ဝေဒနာပြည့်စရာတဏှာလာလေးရဲ့လား ။အော်ဒီမက်ကန်နေဖြတ်ပလိုက်တယ်တဏှာချုပ်ဥပါဒမချုပ်ဘူးလား။ကံဟောချုပ်သွားတော့သမှုရိယသုံးခုပဲလေတဲ့ပိုင်ပိုင်နေနေသိတဲ့အချိန်ကစပြီးသူတို့သုံးခုချုပ်ပါမချုပ်ဘူးလားအဲချုပ်တဲ့အချိန်မှာဒုက္ခပိုင်ပိုင်နေနေသိတဲ့အချိန်မှာဖြားဆိုဒီဒုက္ခကပျောက်ဖြစ်ပြီးဒီနေရာမှာနိရောဓအစားထိုးဖြစ်ပြချုပ်ပြီးဖြစ်ပြအဆုံးပေါ်လာတယ်ဒါကြောင့်ဒုက္ခသအန္တံကရိတ္တိ ဒုက္ခကဒုက္ခရဲ့အန္တအဆုံးကိုကရိတ္တိဒီညာနဲ့မြင်လာတာမဟုတ်ဘူးလားအဲဒုက္ခအဆုံးမြင်တော့ဒုက္ခအဆုံးကဘာတော့နိဗ္ဗာန်ဆိုတဲ့နေရသစ္စာမြင်တာကအဲ့ဒီမှာအနုရတာဟာတဲ့သူကိုယ်တိုင်သောတာပန်တည်သွားတည်သွားပြီတဲ့သောတာပန်အခုမိုက်ဆိုင်သွားပြီတော့သဘောကျအဲ့တော့မှအနုရတာဆိုပြီးမင်းပြမင်းဒိဋ္ဌိတွေကဘယ်လိုများမေးတော့ တတ္တဝါသေးရင်ဖြစ်သေးသလားလို့မေးတော့မင်းဘယ်လိုဖြေမလို့မရှိလို့မဖြေတော့ပါတတ္တဝါသေးရင်မဖြစ်တော့ဘူးလားလို့မေးလိုက်ပြန်တော့လေတတ္တဝါမှမရှိလို့ဘုရားတို့ဖြစ်เสียမရှိပါဘူးမဖြစ်เสียလည်းမလိုတော့ပါဖြစ်ကြည့်ကြလဲမဖြစ်ကြည့်ကြလဲလားတတ္တဝါသေးလို့ရှင်အဲ့ဒါတတ္တဝါမှမရှိဘဲနဲ့ဖြစ်ကြည့်ကြလဲမဖြစ်ကြည့်ကြလဲလည်းမဟုတ်တော့ပါဘူးဒိဋ္ဌိပြုတ်ထွက်သွားတယ်မြင်လိုက်ပါ သတ္တဝါသေးရင်မဖြစ်စီတလဲဖြစ်စီတလဲလားလို့မေးရတယ်သတ္တဝါမှမရှိလို့မဖြစ်စီတလဲဖြစ်စီတလဲဆိုတော့လည်းဖြေဖို့မလိုပါဘူးနှုတ်မင်းမင်းနဲ့ဖြေဘူးကောက်မေးပြန်မင်းမင်းနဲ့ဖြေမလုံးกว่าဆိုတော့သူသောတာပန်တည်မတည်ကိုခင်ဗျားတည်ပြီလားသို့တော့နောင်လာနောက်သားတွေသောတာပန်တည်ပြီလားပုဂ္ဂိုလ်ကြီးအဖြေကိုကြားစေတယ်အားလုံးမှတ်သားစေတယ် သောတာပန်တိဝိဒပုဂ္ဂိုလ်ကဖြေးလာတဲ့ခါကျတော့ခန္ဓာကိုယ်ထဲမှာဘယ်အချိန်ပါဖြစ်ဖြစ်ဒုက္ခဖြစ်ဒုက္ခပြတ်တာပဲရှိတယ်။သဘောကျ။ဘယ်အချိန်ပါဖြစ်ဖြစ်ဒီပြန်ပါပေါ်ရရှိသေးတယ်။တခါကြည့်လိုက်ခန္ဓာကိုယ်ကြီးတစ်ခုလုံးကတန်ခိတ်တေနပြင်စုပါရနဲ့ခန္ဓာပြီးဒုက္ခသစ္စာခန္ဓာကိုယ်ထဲဘာပေါ်နေနေပါသစ္စာပုဂ္ဂိုလ်သတ္တဝါကိုပါသေးရဲ့အဲဒီတော့အနုရာမေးလိုက်တော့ ဒုက္ခဖြစ်ဒုက္ခပြက်တာမှတပါတပိတော့ဘာမှဖြေရမရှိဘူးဆိုတော့ဘုရားဘာလို့ခေါ်ဖြစ်ချင်းတော့တာပါဒါဒိဋ္ဌိအကြောင်းတည်တာလားလို့ဒကာကျော်ကမဲတော့ဒိဋ္ဌိပြုတ်သွားတယ်သဘောကျဒိဋ္ဌိပြုတ်သွားတော့သူဘာဖြစ်သွားလဲဟာဒါနဲ့သာမဆိုတော့တာကဒိဋ္ဌိဝိသိကိစ္စပြုတ်မှသောတာပန်လို့ဆိုတော့အခုဒိဋ္ဌိပြုတ်တာနဲ့အနုရာသောတာပန်တည်သွားပြီဆိုတော့ ဘယ်နဲ့လုံတော့ဆိုတော့ဘုရားကအငုတ်ဆိုကြတော့ဖောက်လိုက်ဒိဋ္ဌိပြုတ်ရင်ဝိသိကိစ္စအလိုလိုပါတယ်ကွာရိပ်မိဗလားဒိဋ္ဌိပြုတ်ရင်ပါမပါတော့ဘုန်းကြီးရလိုက်ခင်ဗျားတို့ကူပေးလိုက်ပါအောင်ခင်ဗျားတို့တော့ရှင်းသွားအောင်နော်ခင်ဗျားတို့တဲ့ရှင်းသွားအောင်ကူပေးလိုက်တော့ခொနကဒီဝေဝေဒနာလေးတစ်ခုပေါ်တယ်ဆက်ပါတော့ပူတဲ့ဝေဒနာဟုတ်လားဗျာနေတဲ့ပူလုံးတော့ကောင်းပါမှာနာကျင်တဲ့ဝေဒနာလည်းမပေါ်ဘူး အဲ့ဒါဘုရုကြောင့်ပေါ်ကြုံဆိုတော့ဘယ်နဲ့ဖြေကြပါမလဲဖတ်တာဖြစ်ရာဝေဒနာဆိုဖတ်တာကြောင့်ပေါ်တယ်ဒါပြန်ဖတ်တာချုပ်တော့ဘယ်နဲ့ဖြေဒါနဲ့အကြောင်းချုပ်လို့အကျိုးချုပ်တယ်လို့ဆိုတော့ဝိသိကိစ္စရှိသေးရဲ့အကြောင်းချုပ်လို့အကြောင်းကိုလိုကြိုးချုပ်တယ်ဆိုတော့တန်ရဘယ်နဲ့ကြောင့်ထုတ်ပါလဲမလို့ဆိုတော့ဘယ်နဲ့ကြောင့်ဆိုတဲ့စကားလာသေးရဲ့ဒါပြန်ဖြစ်ပြမြင်လို့ရှိရင်ဒိဋ္ဌိပြုတ်တယ်အထက်ဝိသိကိစ္စရောပြုတ်စီလို့ဒါကြောင့်မှ ဒါကြောင့်ဒိဋ္ဌိဝိသိတာပြောရင်ဘာခေါ်ရမလဲသောတာပန်ပဲဆိုတာသိကြပါလားအဲသောတာပန်ပဲလေလုံးမှာတုံးဆိုတော့ဖြစ်ပျက်ကိုသိသိချာချာမြင်တဲ့ပုဂ္ဂိုလ်ဟာဒိဋ္ဌိပြုတ်ဖြစ်ပြအဆုံးကြောင့်ဖြစ်ပြဒုက္ခသစ္စာပဲလို့ပိုင်ပိုင်နေနေဆုံးတဲ့ချလို့ရှင်းဖြင့်ဖြစ်ပြကိုမြင်ငါမြတ်တတ်သည်ဒိဋ္ဌိပြုတ်တယ်သုလသောတာပန် သဘောကျဖြစ်ဖြစ်ဆုံးတာဒုက္ခတွေပဲလို့သေချာပိုင်ပိုင်နေသိပြီးညာဟုတ်တဲ့ဒုက္ခတွေဆုံးသွားလို့ရှင်းပြန်မဟာသောတာပါသဘောကျအဲဖြစ်ဖြစ်မြင်ရင်ဖြစ်ဖြစ်ဆုံးဆုံးသွားတဲ့ဒုက္ခတွေမျိုးဆုံးသွားပြီလို့မြင်လိုက်လို့ရှင်းအဲ့တော့ဒီနှစ်ခုသေချာချာရေးကြည့်တော့ဒါဒိဋ္ဌိပြုတ်ခိုင်းနေပဲမှတ်ပါဒါဖြင့်ခဏပြုတ်အမြဲပြုတ်ဝိပဿနာဉာဏ်ကခဏပြုတ် ဒါကြောင့်သုရသောတာပန်အငယ်သောတာပန်ကဖြစ်နိုင်တယ်မဉ္ဇဏ်ကအမြင့်နဲ့တကွပြုတ်တည်ဖြစ်တဲ့အတွက်ကြောင့်မဟာသောတာပန်ဖြစ်တယ်လို့မှတ်လိုက်ပါရှင်းမလားကဲယနေ့ဒီရင်တော်ကြပါ